အကြရင်ရော့သွားပြတ်သွားမှာပါပြီးတော့နောက်တစ်ခုသတိပြုဖို့ကတချို့ယောဂီကတရားရှိမှတ်တဲ့အခါတွေ့တရားရှိမှတ်တဲ့အခါမှာတွေ့လာရတဲ့တရားဝေဒနာဝေဒနာရှိရမယ်ဒါရီယောဂဝေဒနာတွေမရှိရဘူးလို့အမှတ်မှနေတတ်ပါပဲဒီအထင်ကမမှတ်ပါဘူးတရားဝေဒနာလည်းပဲနန္တရားဒါရီယောဂဝေဒနာလည်းနန္တရားပဲခံစားမှုမှန်မြန်နန္တရားကြီးပဲ ဒါကြောင့်နန္တရားမှန်တယ်များရှိရမယ်တရားကြီးပဲမရှိရမယ်နန္တရားဆိုတာမရှိဘူးဒါကြောင့်တရားဝေဒနာပဲဖြစ်စေယောဂဝေဒနာပဲဖြစ်စေဝေဒနာမှန်တယ်များသူရဲ့မငြဲဆင်းရဲပုဂ္ဂိုလ်တ attva အတ္တမဟုတ်ဆိုတဲ့သဘောမှန်ကိုအမှန်တိုင်းသိအောင်ရှိရမှာကြီးပါပဲဒီနေရာမှာခံစားမှုဝေဒနာဟာတချို့ခံစားမှုဟာရုပ်ခန္ဓာပေါ်အခြေတည်ပြီးဖြစ်တဲ့ခံစားမှုတချို့ခံစားမှုဟာ စိတ်နာမောအခြေတည်းအခြေတည်းပြီးဖြစ်တဲ့ခန္ဓာမှုနှမျိုးရှိတယ်ဆိုတာအဲ့ဒါတတိထပါခံစားတာခံစားတာတော့နံတရားကြီးပါပဲဒီလိုတော့မှရှင်းရယောဂဝေဒနာကိုရှုပြီးတရားရတော့ရတဲ့ဖြစ်ရတစ်ချို့ကိုမှတ်တမ်းတင်ထားကြတာရှိပါတယ်အဲ့ဒီဖြစ်ရတွေကတခုကိုထုတ်ပြခြင်းပါတယ်အဲ့ဒီမှာမတိတပါးဟာယောဂဝေဒနာအပြင်းထန်ခံစားနေရတော့သွမ်းတောင်းမှကိုယ်နဲ့ကိုယ်ယူမသားနိုင်တဲ့အခြေအနေရောက်နေတယ် ပြင်းကြီးပြင်းတဲ့နောက်မှမထိနိုင်မသိနိုင်တော့ပဲအဲ့ရတဲ့မှာပဲလူလိမ့်ကြီးညူနေရတယ်ဒီမထီးရခန္ဓာပုံကိုရဟမလေးတပါးကမြင်တော့ဇီဝိတ္တံပရိနေသတ္တခါရတရားတွေဟာပဲဆင်းရဲပါလားလို့ပံဝေရစကားရဟန်းတော်တွေကပြောကြတာဒါကိုကြားတော့မထီးငါရှင်ဒီအချိန်တွေတိုင်းမှာသိရင်နတ်တွေရောက်မှသိကြတယ် လုံးဝသံတရားမရှိဘူးတို့ကလည်းငါသီလနဲ့နတ်ပြည်ကိုမလဲနိုင်ဘူးသေလို့သီလပြည့်ပြီးမှရတဲ့နတ်စည်းစိမ်ဟာယဟန်သီလဒိဋ္ဌာကိုပယ်ဆွန့်ပြီးမှရတဲ့လူဘဝလိုပဲဒါကြောင့်သီလမပြည့်စည်ပဲတရားအောင်ငါကြိုးစားမယ်မထီကြီးရဲ့ဒေသနာကိုဝိတ္တုမေမဟာဒီကာကယခုဆောင်သိထားတဲ့သီလဟာနောက်ဘဝတည်းဖြစ်ရင်မရှိတော့ဘူး ဒါကြောင့်သီလနဲ့မကုန်းမကင်းကွာစေဖို့အတွက်ဘဝတည်းမဖြစ်စေပဲပေမီလို့ဆိုလိုကြောင်းရှင်းပြထားပါတယ်ဘဝတည်းမဖြစ်စေပဲပေမီဆိုတာပြိဋိဘံဆံရအောင်ကြိုးစားအားထုတ်မယ်လို့ဆိုလိုပါတယ်ဘဝတည်းမဖြစ်ပဲအရဟတမညာအရဟတပုညာဒီဘဝမှာရပြီးတော့သိပြီဆိုလို့ရှိရင်သီလမပြတ်မစီပဲသူသိရတယ်နောက်ဘဝမရှိတော့လို့ မထေရကြီးကအဲ့ဒါကိုပြောပြီးတော့ယောဂဝေဒနာကိုစူးစူးဆိုက်ဆိုက်ရှုမှတ်တော့ဝေဒနာရဲ့အနိစ္စဒုက္ခအနတ္တသဘောတွေသိမြင်ရတာဝိပဿနာဉာဏ်အစဉ်စဉ်မဲ့ဉာဏ်ပူဉာဏ်အစဉ်စဉ်တက်သွားပြီးတော့ယန္တာဖြစ်သွားတယ်။ဒီယန္တာရှင်မြတ်ကြီးရဲ့ဖြစ်ရလို့ကြည့်ရင်ယောဂယောဂဝေဒနာကိုရှုမှတ်ခြင်းဖြင့်ကိလေသာကိုဆင်းရဲခြင်းနိုင်အောင်အလွန်ထင်ရှားတယ်။တဘာဝလည်းအမှန်တရားပါတယ်။ ဒီခုဒီခါမှာလည်းယောဂဝေဒနာကိုရှုမှတ်လို့တရားလည်းတွေ့တဲ့ယောဂဝေဒနာလည်းကြောက်ခြင်းရတာတွေအများအများရှိပါတယ်ယောဂဝေဒနာကိုရှုမှတ်လို့ခြေယောဂပြောက်တဲ့သူအစာယောဂပြောက်တဲ့သူလာကောင်းများကမပြောက်တဲ့နေတဲ့အနာကြီးကိုစူးစိုက်ရှုမှတ်ရင်အနာကြီးပေါက်တော့ပြီးတစ်ဖြည်းဖြည်း၆ကပြောက်သွားသူခြေကနောအယောနုပေါက်လို့ထောင်းလိုက်တိုင်းမခံနိုင်အောင်နာလွန်းလို့ဆရာကဆဲမှဖြစ်နေဆိုတဲ့ယောဂါကိုသိခံပြီးကြိတ်မိတ်ရှိမှတ်တာနဲ့ တလားလောက်ရှိတော့လုံးဝပျောက်သွားသူစသဖြင့်ရှိမှတ်တဲ့အတွက်ယောဂဝေဒနာပျောက်တဲ့ပုံစံတွေများပါတယ်။ဒါကတစ်ခုတည်းပြုဖို့ကတော့ဝေဒနာကိုရှုတာဟာပျောက်ဖို့ရှုတာမဟုတ်ဝေဒနာရဲ့အနိစ္စဒုက္ခအနတ္တသဘောမှန်ကိုသိလို့ရှုတာဆိုတဲ့အချက်ပါပဲ။ဒါကြောင့်ခံစားမှုဝေဒနာမှန်တယ်ကတရားဝေဒနာပဲဖြစ်စေယောဂဝေဒနာပဲဖြစ်စေကောင်းကောင်းဆိုဆိုသူ့အရှိတဘာဝအတိုင်းအမှန်တိုင်းတရား စွေးစွေးတိုက်တိုက်ရှုမှတ်ရမှာကြီးပါပဲမြတ်စွာဘုရားကလည်းပဲကောင်းခံစားဒုက္ခဝေဒနာဆိုးခံစားဒုက္ခဝေဒနာမကောင်းမဆိုးခံစားဥပ္ပခဝေဒနာဒီသုံးမျိုးမှာဘယ်ဝေဒနာပဲပေါ်ပေါ်ရှုမှတ်နေဖို့ပဲရှုသိနေဖို့ပဲဟောတော်မူပါတယ်ဒုက္ခဝေဒနာရှုမှုနဲ့ပတ်သက်လို့ပြောကြလေးပြန်နေသေးတာကတော့ ဝေဒနာကိုအစွမ်းကုန်အောင်ဣတိခံပြီးရှုမှတ်တော်လည်းပဲရော့မသွားကြောက်မသွားရင်တော့သိမခံနိုင်တဲ့အဆုံးမှာပြင်းရင်စိတ်ဖြစ်ပေါ်လာတာဟာသဘာဝပဲအဲ့ဒါလိုပြင်းရင်စိတ်ဖြစ်ပေါ်လာရင်ပြင်းပြီးဆက်မထိုင်နဲ့ပြင်းပြီးဆက်ထိုင်ရင်အကျင့်ပါသွားပြီးတော့နောက်ကြတော့နည်းနည်းနာယုံလေးဖြစ်စေလုံးဝမနာမကျင်ပဲနဲ့ဖြစ်စေထိုင်တာအချိန်ကြာလာလို့ဖြစ်စေပြင်းရင်စိတ်ပေါ်ပြီးချက်ချင်းပြင်းပြင်းပြတ်တတ်တယ် အဲ့ဒါကပြင်မှုအကျင့်ပါနေလို့ပဲအဲ့ဒါလို့ဆိုရင်တမာရီအချိန်ပြက်ပြက်သွားလို့အားကောင်းတဲ့တမာရီကိုမရနိုင်တော့ဘူးဒါကြောင့်မခန္ဓာလွန်းလို့ပြင်းပြင်းလေးဖြစ်နေရင်ပြင်းမထိုင်ပဲနဲ့ထပြီးပညာလျှောက်ပါလျှောက်တဲ့အခါမှာလဲအနာပြောက်အကြောင်းကြေရုပ်ခဏကလေးမလျှောက်ပါနဲ့အ ਨੇ ဆုံးတဏှာဤတဏှာဤတာကလျှောက်ပါပြီးမှပြန်ပြီးထိုင်ပါ က္ခဝေဒနာကောင်းတာချမ်းသာချမ်းသာတာကိုရှုမှတ်ရမှာတော့သိများများပြောရမရှိပါဘူး။ဒါကလည်းနာရကျင်နာသိသိရတာကိုရှုမှတ်ဖို့တတိယလွယ်ပေတဲ့ကောင်းတာချမ်းသာတာကြတော့ရှုမှတ်ဖို့တော်တော်နဲ့တတိမရပဲ။ပါရနှစ်သက်ပြီးအမှတ်လွတ်နေတတ်ပါတယ်။ဒါကိုအထူးတတိထားရပါတယ်။ကောင်းတာချမ်းသာတာလည်းရှုမှတ်ရမှာပဲလို့အမြဲတတိရှိပြီးဝန်တာရင်ဝန်တာရဲဝန်တာရဲပြောရင်ပြောရဲ ရှိမှလည်းကောင်းရင်ကောင်းတယ်ငြိမ့်ရင်ငြိမ့်တယ်သိရင်သိတယ်နှစ်တယ်နှစ်သက်တယ်တာရရင်တာရတယ်သဘောကျရင်သဘောကျတယ်ပီတိဖြစ်ရင်ပီတိဖြစ်တယ်စသည်ဖြင့်ပျောက်သွားလို့ဒီသူသူဆိုင်ဆိုင်ရှိမှရမယ်အခုဓမ္မနုပဒနာတတိပဌာန်ရှုမှတ်ပုံကိုနည်းနည်းပြောပါမယ်ခံရထောင်းမှုပိတ်ဖို့ရှုမှတ်နေတဲ့မှာယံပယံခါကျေလောင်တဲ့အတန်ဆူးရတဲ့အတန်များကိုကြားတတ်ပါတယ် အဲ့ဒါကြားရင်ကြားတယ်ကြားတယ်လို့ဒီတန်တွေဟာရှုမှတ်ရလောက်အောင်ထင်ရတဲ့အမှန်ဖြစ်ရင်ကြားတယ်ကြားတယ်လို့ရှုမှတ်ပါရှုမှတ်လောက်အောင်ထင်မထင်ကြဘူးဆိုရင်တော့သူ့ကိုဥပ္ပခါပြုပါအမှန်ပြတ်သွားရင်ဖောင်းမှုပိန်မှုကိုပြန်ရှုပါအတန်ကခဏနဲ့မပြောက်တဲ့ကြားနေရင်တော့အတန်ကိုဘယ်မတိုက်တော့ပဲဖောင်းမှုပိတ်မှုကိုဖြစ်စေတခြားထင်ရှားရာအာယုတစ်ခုကိုဖြစ်စေရှုပါ ခါတည်းမှာကြဲကြဲလောင်လောင်သူးသူးဝါးဝါမဟုတ်ပဲအဝေးကကားသွားနေတဲ့အပံမျိုးလိုခဝါဝါအဆက်မပြတ်ကြားနေရတဲ့အပံမျိုးလည်းရှိတတ်ပါတယ်။အဲ့ဒီအပံမျိုးကိုတော့ရှုဖို့မလိုပါဘူး။ထင်ရှားတဲ့တခြားအာရုံတွေပဲစိုက်ရှုဖို့လိုပါတယ်။ထိုင်းအထုတ်နေတဲ့မှာဖြစ်စေ၊ဈဉ္ညာကြောင့်အထုတ်နေတဲ့မှာဖြစ်စေအမွှေးနဲ့တမျိုးမျိုးရလာရင်မွှေးတယ်မွှေးတယ်လို့ရှုပါ၊နံရင်လည်းနံနေနံနေလို့ရှုပါ။ အဲ့ဒီအနတ်နဲ့ပတ်သက်လို့စဉ်းစားပြီးရင်လည်းစဉ်းစားတယ်စဉ်းစားရှိပါအနတ်ဝိသတ်ရင်နှစ်သက်တယ်တတ်မဲ့ရင်တတ်မဲ့တယ်မနစ်နေမနစ်နေဝိသတ်ရခြင်းအရှိတဘာဝအတိုင်းရှိပါမရှိမိပဲမနေပါစေနဲ့မရှိမိဘူးဆိုရင်ဒီအနတ်နဲ့ပတ်သက်လို့စိတ်စိတ်ကတော့ဒီတောင်တွေးနဲ့တွေးရတာနေပြီးတော့စိတ်ကူးလွန်သွားရတာနေပြီးစိတ်ကြောက်ကြောက်ဖြစ်ချင်လည်းဖြစ်သွားပါတယ်ဖြစ်သွားတတ်ပါတယ်ဒါကြောင့်မှုံမှုံနန်းနန်းရှိရပါလိမ့်တယ်လို့စိတ်ထဲမှာ နားလည်သဘောပေါက်ပြီးတင်းတင်းရင်းစူးစိုက်စိုက်ရှုဖို့လိုပါတယ်အခုပြောခဲ့တဲ့သုမပုံဟာတတိပဋ္ဌာနာတုဓမ္မနုပဒနာအာယတနာပပ္ပနဲ့နိဝရဏပပ္ပတို့မှာအတွဲဝင်ပါတယ်။သမင်းသားဖို့ထိုင်နေကြတဲ့အခါထိုင်နေတယ်ထိုင်နေတယ်လို့ထိုင်နေစိတ်ကိုရှင်းဥစွာရှုပါပြီးမှဖြည်းဖြည်းလေးထိုင်ချရရင်လည်းတရွေ့ရွေ့ထိုင်ကြသွားတဲ့အမူအရာကိုအာရုံပြုပြီးထိုင်နေထိုင်နေလို့ရှုပါ။ အောက်ထရလည်းပြီးတယ်ကြောက်ပြင်းတော့ပြင်းတယ်လက်ပြင်းတော့ပြင်းတယ်တက်ပြီးပြင်းနေသားတကထိုင်မိပြီးဒီလှုပ်ရှားပြုမှုမှန်သမျှကိုဖြည်းဖြည်းပြုလုပ်ရင်စိတ်နိုင်သမျှစိတ်သိရှုပါဘာအကြောင်းကြောင့်လဲထိုင်နိုင်ထိုင်တဲ့အခါတည်းအခုပြောခဲ့တဲ့နေ့ရက်တိုင်းရှုမှတ်ပြီးထိုင်မှာဒီကဘောဒီစိတ်စိတ်ရှုနိုင်ရင်ပိုကောင်းပါတယ်သမင်းဘောမှာထိုင်ပြီးလို့သမင်းဘောကိုကြည့်ရင်ကြည့်တယ်မြင်ရင်မြင်တယ် လက်သိရရင်လက်သိရနဲ့လက်သိဘက်ကိုကြည့်တော့ကြည့်တယ်မြင်တော့မြင်တယ်လက်သိဘက်ကလက်လမ်းကလမ်းတယ်ရေကိုထိတော့ထိတယ်လက်သိတော့ထိတယ်အေးတော့အေးတယ်လက်ရုပ်တော့ရုပ်တယ်သမင်းကြည့်တော့ကြည့်တယ်မြင်တော့မြင်တယ်သမင်းဒီလက်လမ်းကလမ်းတယ်သမင်းထိတော့ထိတယ်ထိုင်တော့ထိုင်တယ်လက်ထပ်ယူတော့ယူတယ်ခမင်းလိုက်ပြင်တော့ပြင်တယ်ပါးစပ်ယူတော့ယူတယ်ခေါင်းလုံးတော့ငုံတယ်ပါးစပ်ဟရင်တော့ဟရင်တယ်ဟာတော့ဟတယ်ခွင့်ရင်တော့ခွင့်ရင်တယ်ခွန်းတော့ခွန်းတယ် လက်ပြန်ချရင်တော့ချရင်နဲ့ချတယ်ချတယ်သမင်းလည်းဝါတယ်ဝါတယ်စိတ်နဲ့စိတ်နဲ့မြူခြင်းတော့မြူခြင်းနဲ့မြူတော့မြူတယ်စသည်ဖြင့်စားနေတဲ့အခါမှာလှုပ်ရှားပြုမှုမှန်သမျှကိုရှုရပါမယ်ရှုမှတ်မှများလာတော့အံ့ဩလောက်တဲ့ဒုတိယတွေရရှိလာပါလိမ့်မယ်ထွန်းတူတဲ့အိယာကငိုတဲ့အခါအိယာကထားတဲ့အခါမျက်နှာတက်တဲ့အခါရေချိုးတဲ့အခါအဝတ်ဆော်တဲ့အခါအဝတ်လဲတဲ့အခါ ကိုယ်တစ်ပါးသွားတဲ့အခါသဘောတစ်ခုတောက်တဲ့အခါသဘောတရားလက်ခံတဲ့အခါအိယာဝေမဏီအိယာခါအိယာပြင်းတဲ့အခါတရားလိုက်တဲ့အခါစတဲ့ဒီနေ့လုံးပြုမှုတောက်ချမှုမှန်သမျှကိုဖြေနိုင်သမျှဖြေဖြေပြုလုပ်ပြီးအမှုရာတိုင်းလှုပ်ရှားမှုလည်းရှုမှုအောင်ရှုပါအဲ့ဖို့လည်းမရောက်မှုတဲ့အခါမှာကြောင်းနေရှိတယ်လို့စူးစူးတတ်တယ်မဟုတ်ပဲအလိုက်တင်ကလေးပေါ့ပေါ့တာတာရှုရင်အိတ်တော်ပါပါစေ။ လည်းလျောင်းနေရင်စုစုဆိုင်ဆိုင်ရှိလိုက်လို့ရှိရင်တော့သမာဓိဖြစ်သွားပြီးတော့အိတ်မပြောဘဲလည်းရှိတတ်တယ်ဒါကြောင့်မို့အိတ်ရဝင်တဲ့အခါအိတ်ဖို့ရရှိတဲ့အခါမှာတော့စုစုဆိုင်ဆိုင်မရှိဘဲနဲ့အလိုက်ပင်လေးပုတ်ဝတ်ပါပါကလေးရှိပြီးတော့အိတ်ပါဒီလိုအဆက်မပြတ်ရှိမှပွားများအားထုတ်မှဗုဒ္ဓဆန္ဒမြတ်ဘုရားရဲ့အလိုတော်ကြ တရားလည်းရနိုင်တယ်ရှင်တော်မြတ်ဘုရားကအင်္ဂုတ္တတိကနိဗ္ဗာန်အပ္ပန္နကတုတ်ဒေသနာတော်မှာမလဲမတွေ့တရားပြလေနိုင်တဲ့အကျင့်အပ္ပန္နကပฏิပဒါကိုဟောတော်မူတဲ့အခါမှာအိန္ဒြေ6ပါးကိုစုမှတ်မှုဖြင့်ဒီအိန္ဒြေ6ပါးကိုစုမှတ်မှုဖြင့်စောင့်ကြည့်ပိတ်ဆိုခြင်းနဲ့အကားတော့မှာအတိုင်းရှိတည်ခြင်းတော့တတိတိဟုသောလေကြမှုမပြတ်ရှင်ခြင်းဆိုတဲ့တရားထုံးမှတဲ့ပြည်တော်ရဲ့တရားလောက်ချရနိုင်ကြောင်း အာဘောကိုကယဟနာဖြစ်နိုင်ကြောင်းမိတ်ကြတော်မူပါတယ်ဒီနေရာမှာနံပါတ်3ဖြစ်တဲ့ပฏิပိဟုသောနှုတ်ကြမှုနဲ့မပြတ်ခြင်းခြင်းဆိုတာအသေးစိတ်အမူအရာတွေကိုမလစ်မလိုက်ရအောင်တရကတ်ဖြစ်အောင်ရှုမှတ်ပါရှုမှတ်မှုချင်းဆက်ကပ်ပြီးအောင်ရှုမှတ်ပါလို့ဆိုလိုပါတယ်တချို့ကအသေးစိတ်အမူအရာကိုတရားဝင်ပြီးတော့၄-၅ရက်ကြာမှသို့မဟုတ်တစ်ပတ်ကြာမှ၁၀ရက်ကြာမှရှုရမယ်လို့ဒီလို အထင်မှားနေတတ်ပါတယ်မဟုတ်ပါဘူးအသေးစိတ်အမူအရာဟာအလုတ်သေးတရားနားတဲ့အချိန်ကစပြီးအဲ့ဒီအချိန်မှာဥချတဲ့အချိန်ကစပြီးဥချခြင်းနဲ့ချခြင်းနဲ့ဥချတယ်ချတယ်လက်ရတာကြည့်ရှုမှရှုပြီးတော့သိနေရပါလက်ပြန်မှတော့မှတယ်မှတယ်ဘောက်ပြန်မှတော့မှတယ်မှတယ်စသည်ဖြင့်အဲ့ဒီအချိန်ကစပြီးအသေးစိတ်အမူအရာကိုရှုသွားရမှာပါအလုတ်သေးတရားနာပြီးတဲ့အချိန်ကစပြီးရှုသွားရမှာသူ့ကိုဆိုင်ထားရမှာမဟုတ်ဘူး တကယ်ကဖောင်းတာပိန်တာကြွတာလန်းတာချတာပဲပထမရက်တွေမှာမှတ်ပြီးတော့အသေးစိတ်အရာတွေကမရှိမှရသေးဘူးနောက်9ရက်ကြာမှ10ရက်ကြာမှရှိမှရမယ်လို့ဒီလိုအမှတ်မှနေတဲ့အဲ့ဒါမဟုတ်ဘူးအလုတ်တရားနာပြီးတဲ့အချိန်ကတည်းကလှုပ်ရှားမှုအမှုရာမှန်တဲ့ဝိရာဆန္ဒကိုင်းနာတွေ့တာထိုင်နာထတာသွားတာတောက်တာရေချိုးတာဝှချော်တာမျက်နာတက်တာတကားဖွင့်တာပိတ်တာခဏဆွတ်တာချွတ်တာအသက်ကြီးတွေ ခုမှမကြအောင်အယုတ်ဆုံးအချင်းမြတ်တာခတ်တာကလေးမျိုးတာကအစမကြအောင်ရှုမှတ်ရမှာပဲအဲဒါလိုအစကတည်းကအသေးတိတ်အမူအရာကရှုမှတ်တဲ့ယောဂီများကတော့တရားမြန်မြန်တိုးတက်ပြီးတော့အထက်တန်းကြကြဝိပဿနာဉာဏ်တွေလည်းပဲသုက္ကနာမှာမௌချဖြစ်သွားနိုင်တယ်သူ့မှာပါရမီဉာဏ်ပြည့်စုံတယ်ဆိုလို့ရှိရင်တော့သူတမက်တခုလည်းပဲအချိန်မကြာတဲ့အတွက်မှရနိုင်တာပဲဒါကြောင့်အသေးစိတ်အမူအရာရှုမှတ်ဖို့ အထူးဂရုစိုက်ဖို့လိုပါတယ်အခုဒီမှာမြတ်စွာဘုရားမေးကြတဲ့အပ္ပန္နကပရိပဒါခေါ်တဲ့အချက်၃ချက်ထဲကပထမအချက်ဖြစ်တဲ့အိန္ဒြေ၆ပါးဆောင်စည်းပိတ်ဆို့ခြင်းကိုအကျေဟောတော်မူတဲ့အခါမှာသက္ကုဏရူပံဒိဋ္ဌဝါနနိမိတ်တေကာဟိဟောတိနာနုကျေနတေကာဟိဟောတိစသဖြင့်မိတ်ပါတယ်အကျိုးဒိဋ္ဌေကတော့မြင်နိုင်ကြတိုင်းနာနိုင်စားတိုင်းဖြီးတိုင်းကြံတွေ့တိုင်းကုလေတာမဖြစ်ရအောင်မြင်နေကြတဲ့စသဖြင့်ဂတိကြားမလတ်စေပဲ ရှုမှတ်ပိတ်ဆိုရမယ်လို့ဆိုလိုပါတယ်တတိယအချက်ဖြစ်တဲ့တတိမပြရှင်ခြင်းကိုအကျေဟောတော်မူတဲ့အခါမှာနေ့အချိန်မှာဈဉ္ညာချရှုမှတ်လိုက်ထိုင်ရှုမှတ်လိုက်နဲ့စိတ်အစဉ်မှာနိဝရဏမဝင်အောင်တုတ်တင်ရမယ်ညအချိန်ကိုတော့သုံးပိုင်းပိုင်းပြီးညဥ်ရနဲ့မိုးတော်ရအချိန်တည်းမှာဈဉ္ညာချရှုမှတ်ခြင်းထိုင်ရှုမှတ်ခြင်းအပြင်စိတ်အစဉ်မှာနိဝရဏမဝင်အောင်တုတ်တင်ရမယ် နေရောညစ်ပါတရက်တာ24နာရီမှာတကောင်းရန်အချိန်ပိုင်း4နာရီကနာနားနေအိပ်ရမယ်ဆိုတဲ့သဘောကိုမြတ်စွာဘုရားဟောတော်မူပါတယ်။တရက်တာ24နာရီရှိတဲ့အနေကတကောင်းရန်အချိန်ပိုင်း4နာရီကနာနားနေအိပ်ရပြီးကျန်နာရီ20လုံးလုံးမပြတ်မလားရှိမှပေါ်နေအထုတ်နေရမည်ဒီလိုအထုတ်တာကိုဇာဂရိယမနုယုတ်တော့တတိတိဟုသောဒုကြမှုနဲ့မပြတ်ရှင်ခြင်းလို့မိန်တော်မူတာပါပဲ။ ဒါကြောင့်ဘုန်းကြီးတို့ဉာဏပရိဒတ်ဟာအပ္ပနကပฏิပဒါခေါ်တဲ့မလွဲမသွေတရားရစေနိုင်တဲ့ဒီအချက်၃ချက်ကိုလိုက်နိုင်အောင်အချက်၃ချက်စိတ်ထဲမှတ်မိသွားအောင်ဆောင်ပုတ်လိုက်ဆိုပါအိန္ဒြေစောင့်ပါဘောဇင်မှာတိုင်းထွာသိပါစေ အိန္ဒြေစောင့်ပါဘောဇင်မှာတိုင်းထွာသိပါစေဆိုအမြဲနိုးကြရှုမှတ်ပွားသုံးပါးဓမ္မမြဲပါစေ အမြဲနိုးကြရှုမှတ်ပွားဥမ္မာဓမ္မမြဲပါစေသို့ဥမ္မာဓမ္မမြဲလေကအပန္နကကျင့်သူပေ မဓမ္မငဲလေကအပဏကကျင့်သူပေသို့အာဘောကုံခံနိဗ္ဗာန်သံမြန်မိသူအမှန်ပေ အာတောကုန်ခံနိဗ္ဗာန်စံမြန်းမိသူအမှန်ပဲမချွတ်မယွင်းဝတ်အတွင်းလွတ်ကင်းဖို့ရာတေကြပါ ချွတ်မယွင်းဝေါ်အတွင်းလွတ်ကင်းဖို့ရာသိကြလေတရားတတိပဌာန်ပဒနာကိုအားထုတ်တဲ့အခါမှာမှားတယ်လို့တတိပြုစရာအချက်လေးတွေနဲ့တကွာ ရှုမှတ်ဖို့အခြေခံရှုမှတ်ဖို့အကျဉ်းချုပ်ပြောပြီးပြီပြောပြီးတော့ဒီလိုပฏิပဒါရှုမှတ်ခြင်းအပြင်ဘာအကျိုးရနိုင်တယ်လဲအကျိုးခုနှစ်မျိုးရနိုင်ကြောင်းမဟာသတိပဋ္ဌာန်တုတ်ဒေသနာတော့ဥဒိသစကားရမမြတ်စွာဘုရားမိန့်ကြတယ်နံပါတ်1အကျိုးကလောဘဒေါသမောဟကိလေသာဆင်ကြယ်ခြင်းအကျိုးရနိုင်တယ်နံပါတ်2အကျိုးကသိရင်ပူဆွေးမှု ကျင်းပြောက်ခြင်းအကျိုးရနိုင်တယ်နံပါတ်3ကငိုကြိုးမှုမရှိခြင်းအကျိုးရနိုင်တယ်နံပါတ်4ကကိုယ်ဆင်းရဲငြိမ်းခြင်းအကျိုးရနိုင်တယ်နံပါတ်5ကစိတ်ဆင်းရဲငြိမ်းခြင်းအကျိုးရနိုင်တယ်နံပါတ်6ကမဉ္ဇဉ်ရနိုင်ခြင်းအကျိုးမဉ္ဇဉ်ကိုရခြင်းအကျိုးရနိုင်တယ်နံပါတ်9ကဆင်းရဲခတ်သိမ်းငြိမ်းခြင်းဆိုတဲ့နိဗ္ဗာန်မျက်မှောက်ပြရခြင်းအကျိုးရတယ်တဲ့အဲဒီအကျိုး9မျိုးသိအောင်လိုက်ဆို ကိလေသင်ရဲ့သောဘူးဆွေငိုကြွေးခြင်းလို့လင်ကိလေသင်ရဲ့ တိစေကွာမြေကလံပင် ပြတ်မလားတကယ်ခိုင်မြဲတဲ့တရားတရားပြီးမှတဲ့ဝိရိယအခြေခံထားပြီးတော့ရှင်မပွားများကြိုးစားအထောက်ကြခြင်းအပြင်ယုံနာတို့ရဲ့အနိစ္စဒုက္ခအနတ္တသဘောမှန်ကိုအမှန်တိုင်းသိတဲ့ဝိပဿနာဉာဏ်လေးတစ်ဆင့်နဲ့တစ်ဆင့်ရင့်ကျက်လို့နိုင်ညာဘုံညာနဲ့နိဗ္ဗာန်ကိုသိဉာဏ်ကမျက်မှောက်ပြုနိုင်ကြပါစေ။ တာကြောင့်လည်းထင်းရတာဝေယဝိကအဖွဲ့ရဲ့ဆက်တကြိမ်မြောက်နှစ်ပတ်လည်ထင်းမှပွဲနေ့ဖြစ်ပါတယ်။ဒါကြောင့်ဒီနေ့မှာတခြားမျိုးတွေလည်းပို့ပြီး